အခန်းကြီးနှင့်အငယ်1မှ9အရှက်မရှိသော အမျိုးသားတို့ကိုကိုစစ်ကြောကြလော့အမိန်တော်အတိုင်းမစီရင်တင်တို့အချိန်သည်ဖွဲခဲ့သို့မလွန်သာဝရဖျား၏ပြင်းစွာသောအမျက်တော်သည်တင်တို့အပေါ်သို့မရောက်သာဝရဖျား၏အမျက်တော်နေ့သည်တင်တို့အပေါ်သို့မရောက်မီကိုကိုစစ်ကြောကြလောတရားတော်အတိုင်းချင့်၍စိတ်နှိမ်ချသောပြည်သူပြည်သားအပေါင်းတို့ ထာဝရဘုရားကိုရှာကြလော့ဖြောက်မတ်ခြင်းနှင့်စိတ်နှိမ်ချခြင်းကိုလည်းရှာကြလော့ထာဝရဘုရားအမျက်ထွက်တော်မူသောနေ့၌တင်တို့သည် ပုံရှောင်ရာကို တွေ့ကောင်း တွေ့ကြလိမ့်မည်အကယ်စင်စစ်ဂါဇမြို့သည်စွန့်ပစ်ရာအာရှကေလိုမြို့သည်တုတ်တင်ပယ်ရှင်းရာ ဖြစ်လိမ့်မည်အာဇုမြို့သားတို့ကိုမွန်းတဲ့အချိန်၌နှင်ထုတ်၍အေးချုံမြို့ကိုလည်းဖြိုဖျက်ကြလိမ့်မည် ။အိုပင်လေကမ်းနားမှနေသောခီရတိအမျိုးသားတို့တင်တို့တစ်ဖက်၌သာဝရဖျား၏နှုတ်ကပတ်တော်ရှိ၏။အိုဖိလိတိလူနေယာခါနန်ပြည်တင်၌အဘယ်သူမျှမနေစေခြင်းငှာငါတုတ်တင်မည်။ပင်လေကမ်းနားအရက်သည်ကျက်စားရာတိုးဒိန်ပြီခိုရာတိုးချံလှုပ်ရှားဖို့ဖြစ်လိမ့်မည်။ပင်လေကမ်းသည်လည်းကြံကျွင်းသောယူဒအမျိုးသားတို့အဖို့ဖြစ်၍ သူတို့သည်ထိုအရ၌ကျက်စားကြလိမ့်မည်ညအချိန်၌လည်းအာရှကေလိုမြို့ရာအိမ်တို့၌အိတ်ကြလိမ့်မည်သူတို့၏ဘုရားသခင်ထာဝရဘုရားသည်သူတို့ကိုအကြည့်ရှုကြွလာ၍တိမ်တွာခြင်းဘေးကိုပယ်ရှင်းတော်မူလိမ့်မည်အငယ်ရှိမှဆနှစ်မောဘအမျိုးသားနှင့်အာမုံအမျိုးသားတို့သည်ငါ၏လူမျိုးကိုကဲ့ရဲ့အပြစ်တင်၍ ငါ၏လူနေရာတစ်ဖက်၌ဝါကြွားသောစကားကိုငါကြားပြီတို့ဖြစ်၍ဣဒရေလအမျိုး၏ဘုရားသခင်ကောင်းကင်ဘုရားရှင်ထာဝရဘုရားမိန့်တော်မူသည်ကားမောဘပြည်နှင့်အာမုန်ပြည်သည်တောတုမြို့နှင့်ဂေါမောရမြို့ကဲ့သို့စူးပင်ပေါက်သောအရာဆားချက်ဖို့မြည်တူးရအရာအစင်အမြဲပျက်စီးရအရာဖြစ်၍ကြံကျွင်းသောငါ၏လူငါ၏အမျိုးသားတို့သည် လူယူသိမ်းစားကြလိမ့်မည်ထိုသူတို့သည် မာနကြီးသောသူဖြစ်၍ကဲ့ရဲ့လျက်ကောင်းကင်ဘုရားအရှင်သာဝရဘုရား၏လူမျိုးတစ်ဖက်၌ဝါကြွားသောကြောင့်ထိုတို့သောအပြစ်ကိုခံရကြလိမ့်မည်သာဝရဘုရားသည် သူတို့တစ်ဖက်၌ကြောက်မဲ့ဖွယ်ဖြစ်၍လောကီဘုရားရှိသမျှတို့ကိုအငတ်ထားတော်မူလိမ့်မည်တပါးမျိုးသားနေရာကျွန်းရှိသမျှတို့သည်အသီးသီး မိမိတို့အရ၌ရှ िख ိုးကြလိမ့်မည်။အိုကုရှပြည်သားတို့တင်တို့သည်လည်းငါဓာဖြင့်အသေးခံရကြလိမ့်မည်။အငယ်73မှ75မြောက်မျက်နာကိုလည်းတိုက်၍အာရှုရိပြည်ကိုဖျက်ဆီးတော်မူမည်။နိနဝေမြို့ကို လူစိတ်ညံရာအယက် လွင်ပြင်ကဲ့သို့ တွေးချောက်သောအယက်ဖြစ်စေတော်မူမည်။မြို့အလယ်၌ တိုးစုများနှင့်တပါမျိုးသားရဲ့အပေါင်းတို့သည်အိတ်ကြလိမ့်မည်ဝန်ပိုနှင့် ဖြူတို့သည်တကထုံ၌နေရာကျ၍ပဒင်းပေါက်၌မြည်ကြလိမ့်မည်တကခုံတို့သည်လူစိတ်ညံလျက်အာရစ်တသား၌အပြောက်ပယ်ရှင်းလျက်ရှိလိမ့်မည်ထိုမျိုးကငါရှိ၏ငါမှတပါအဘယ်သူမျှမရှိဟု ဆိုလျက်တောကနှင့်ကင်းလွတ်၍ဝမ်းမြောက်လျက်နေဘူးသော မြို့ဖြစ်ပါသည်တကားယခုမှာတုတ်တင်ပယ်ရှင်းရာသားရဲ့အိယာအရက်ဖြစ်ပါသည်တကားရှောက်သွားသောသူအပေါင်းတို့သည်ကဲ့ရဲ့တန်ကိုပြု၍လက်ဖြားခါကြလိမ့်မည်